ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး6အငယ်1မှ30တင်တို့သည်ဘုရားသခင်ကျေးဇူးတော်ကိုအကျိုးမဲ့မခံကြနှင့်ဟုငါတို့သည်အမှုတော်ကို ဆောင်ရွက်တော်သူချင်းဖြစ်၍တင်တို့ကိုနှိုးဆော်တွေးဆောင်ကြ၏ဗျာဒိတ်တော်အချက်ဟူမူကားနှစ်သက်ဖွယ်သောအချိန်၌တင်းဤစကားကိုငါနားထောင်ပြီးကဲတင်ယာနေ့ရကာလ၌တင့်ကိုငါမဆပြီဟု လာသည်နှင့်အညီယခုပင်နှစ်သက်ဖွယ်သောအချိန်ရှိ၏ယခုပင်ကယ်တင်ရနေ့ရက်ကာလရှိ၏တရားဟောခြင်းအခွင့်အရာကိုအပြစ်တင်ခြင်းနှင့်ကင်းလွတ်စိမ့်သောငါထိမိ၍လဲเสียအကြောင်းဇုံတစ်ခုကိုမျှမပြုညှင်းဆဲခံခြင်းဆင်းရဲခြင်းမလွတ်နိုင်သောဘေးဥပါနှင့်တွေ့ခြင်းအရိုက်ပုတ်ခံခြင်းထောင်ထဲ၌နေခြင်းသူတစ်ပါးယုံခြင်းခတ်ပြုခြင်းအမှုကို လှုပ်ဆောင်ခြင်းမအိပ်ဖဲစောင့်နေခြင်းမွတ်သိပ်ခြင်းကို အလွန်တီးခံလျက်စိတ်နှလုံးစင်ကြယ်ခြင်းပညာရှိခြင်းစိတ်ရှိခြင်းကျေးဇူးပြုခြင်းတန်ရှင်သောဝိညာဉ်တော်ခံခြင်းချစ်အောင်မဆောင်အမှန်ချစ်ခြင်းတမာတရားကိုဟောခြင်းကိုဘုရားသခင်တကူတော်ပြခြင်း ဖြောက်မှတ်သောအကျင့်တည်းဟုသောလက်နက်များကိုလက်ရဘက်လက်ဝဲဘက်၌ဝတ်ဆောင်ခြင်းအပြင်၎င်းအတရေထင်ရှားခြင်းနှင့်ရှုတ်ချခြင်း ချီးမွမ်းခြင်းနှင့်ကဲ့ရဲ့ခြင်းကိုခံသည်ဖြင့်၎င်းလှည့်စားသောသူကဲ့သို့ဖြစ်တော်လဲဟုတ်မှန်သောသူအဘယ်သူမျှမတိသောသူကဲ့သို့ဖြစ်တော်လဲကြော်သောသောသူ အသေးခံသောသူကဲ့သို့ဖြစ်တော်လဲအသက်ရှင်သောသူဆုံးမခြင်းကိုခံသောသူကဲ့သို့ဖြစ်တော်လဲအသေးတချင်းနှင့်ကင်းလွတ်သောသူဝမ်းနေသောသူကဲ့သို့ဖြစ်တော်လဲအစဉ်ဝမ်းမြောက်သောသူဆင်းရဲသောသူကဲ့သို့ဖြစ်တော်လဲလူများကိုရတတ်စေသောသူ ဥစ္စာတစုံတစ်ခုကိုမျှမပိုင်သောသူကဲ့သို့ဖြစ်တော်လဲအလုံးစုံတို့ကိုပိုင်တော်သူဖြစ်သည်ဖြင့်၎င်းဘုရားသခင်ခံထားတော်မူသောဓမ္မဆရာမှန်ကြောင်းကိုအရာရာ၌ထင်ရှားစွာပြကြ၏အငယ်၁၁မှ၁၈အချင်းကိုရင်သူလူတို့ငါတို့နှုတ်သည်တင်တို့အားဖွင့်လျက်ရှိ၏စိတ်နှလုံးသည်လည်းကျယ်ဝန်း၏ငါတို့၌တင်တို့သည်ကျင်းမြောင်းသည်မဟုတ် ကိုမေတ္တာဂိယနာ၌သာကျင်းမြောင်းကြ၏ငါတို့ကျေးဇူးကိုဆက်ခြင်းအလိုငါကျေဝန်းသောစိတ်ရှိကြလော့ထိုတို့ဆိုသော ကိုသားတို့ကိုဆိုတကဲ့သို့ငါဆို၏မယုံကြည်သောသူတို့နှင့်တွဲဖက်၍ဆန့်ကျင်ဘက်ဖြစ်သော တပိုးကိုမထမ်းကြနှင့်တရားသောအမှုသည် မတရားသောအမှုကိုအဘယ်သို့လက်ခံနိုင်မည်နည်းအလင်းသည်မှောင်မိုက်နှင့်အဘယ်သို့ဆက်ဆံနိုင်မည်နည်းခရစ်တော်သည် ဗေလျာလနှင့်အဘယ်သို့တင့်တင့်နိုင်မည်နည်းယုံကြည်သောသူသည်မယုံကြည်သောသူနှင့်အတူအဘယ်အကျိုးပြစ်ကိုခံရမည်နည်းဖျားသခင်ဗိမာန်တော်သည်ယုတ်တုတို့နှင့်အဘယ်သို့ဆက်ဆံရမည်နည်းဖျားသခင်မိန်တော်မူသည်ကားသူတို့တွင်ငါကျင်းကုန်မည်သူတို့တွင်လှဲ့လေ၍သူတို့၏ဖျားသခင်ဖြစ်မည်သူတို့သည်လည်းငါ၏လူ ဖြစ်ကြလိမ့်မည်ဟုမိန်တော်မူသည်နှင့်ညီ သင်တို့သည်အသက်ရှင်တော်မူသောဘုရားသခင်၏ဗိမာန်တော်ဖြစ်ကြ၏။ထိုကြောင့်ထာဝရဘုရားမိန့်တော်မူပြန်သည်ကား၊သင်တို့သည်ထိုသူတို့အထဲမှထွက်၍အသီးအခြားနေကြလော့။မစင်ကြယ်သောအရာကိုလက်နှင့်မျှမတို့ကြနှင့်။ထိုသို့ပြုလျှင်သင်တို့ကိုငါသည်လက်ခံမည်။သင်တို့၏အဘဖြစ်မည်။သင်တို့သည်လည်းငါ၏သားသမီးဖြစ်ကြလိမ့်မည်ဟု အနန္တတန်ခိုးနှင့်ပြည့်စုံသောထာဝရဘုရား မိန့်တော်မူ၏